ခန်းကြီး9အငယ်1မှ9မောရှိသည်တဲတော်ကို ထူထောင်၍တဲတော်နှင့်တဲတော်တစားရှိသမျှတို့ကို၎င်းရစ်ပလင်နှင့်ရစ်ပလင်တစားရှိသမျှတို့ကို၎င်းစီလူ၍တန်ရှင်းစေခြင်းအမှုကို လက်ဆက်တတ်သောနေ့၌စည်ရင်ဝင်သော သူတို့ကိုအုပ်၍ဤဒေလံအမျိုးအနွယ်အသီးသီးတို့၌မင်းဖြစ်သောသူအဆွေမျိုးတကြီးမင်းတို့သည် မင်းတပါးနွားထီးတကောင်စီ မင်းနှစ်ပါးအမိုးပါသောယထာတစ်ခုစီယထာ6ခုနွားဆနှစ်ကောင်တို့ကိုတဲတော်ရှိသို့ဆောင်ခဲ့၍ဒါဝရဖျားအားပူဇော်တကာပြုကြ၏ဒါဝရဖျားကလည်းတင်ဒီပရိသတ်စည်းဝေးရာတဲတော်အမှု ဆောင်ရွက်เสียဖို့ခံယူ၍အမှုကိုဆောင်ရွက်ရသည့်အတိုင်းလေဝိသားအတီးတီတို့အားပေးလော့ဟု မိန်တော်မူ၏မောရှိသည်ယထာနှင့်နွားတို့ကို ခံယူ၍ လေဝိသားတို့အားပေးသဖြင့်အမှုဆောင်ရွက်เสียရှိသည့်အတိုင်းယေပရောဟိတ်အာယုန်ဤသားဤတမအုပ်သောဂေယရှုံသားတို့အားယထာနကုနှင့်နွားလေးကောင်တို့ကို၎င်းမေရာရိသားတို့အားယထာလေးခုနှင့်နွားရှစ်ကောင်တို့ကို၎င်းပေးလေ၏တန်ရှင်းရာဌာနတော်အမှုကိုစောင့်ရသောကောဟသားတို့သည်မိမိတို့ ပခုံး၌ထမ်းရွက်ရသောကြောင့်သူတို့အားယထာနှင့်နွားတို့ကိုမပေး ငယ်တစ်ဆယ်မှ19ရစ်ပလင်ကို စီလူးသောနေ့၌အနုမောဒနာပြုเสียဖို့ရစ်ပလင်ရှိမှအခြားသော ပူဇော်တကာကိုပြုကြ၏ဒါရုဘုရားကလည်းရစ်ပလင်ကိုအနုမောဒနာပြုเสียဖို့မင်းအတီးတီးတို့သည်နေ့ရက်အစဉ်တိုင်းမိမိပူဇော်တကာကို ပြုအပ်ကြမည်ဟု မောရှေအားမိန့်တော်မူ၏ထိုတို့နှင့်အညီပထမနေ့၌ယူဒအမျိုး အမိနဒတ်သားနာရှုံသည် ဆက်သောပူဇော်တကာဟုမူကားအကြက်တော်အလိုက်တပိတ်တာ30အချိန်ရှိသောငွေအင်းတို့90အချိန်ရှိသောငွေဖလားဘောဇင်ပူဇော်တကာဘုထိုအင်းတို့ဖလား၌စီနှင့်ရော၍အပြည့်ထဲ့သောမုံညက်မိရှုရာနန္တာပေါင်းနှင့်ပြည့်၍အကြက်30အချိန်ရှိသော ရွှေစွန်းမိရှုရာရစ်ဖို့အသက်ပြိုသောနွားထီးတကောင်တိုးထီးတကောင် အခါမလဲသောတိုးတငယ်တကောင် အပြစ်ဖြေရာရစ်ဖို့စိတ်တငယ်တကောင် မိတ္တဟာယရစ်ဖို့နွားနှကောင်တိုးငါးကောင်စိတ်ငါးကောင်အခါမလဲသောတိုးတငယ်ငါးကောင်တို့ကို အမိနဒတ်သားနာရှုံသည်ပူဇော်လေ၏ငယ်၈မှ23ဒုတိယနေ့၌ဤတခါအမျိုးတွင်မင်းဖြစ်သောဇုအာတာနာတနေလဆက်သောပူဇော်တကားဟုမူကား အကြတ်တော်အလိုက်တပိတ်တာ30အချိန်ရှိသောငွေအင်တို့80အချိန်ရှိသောငွေဖလားဘောဇင်ပူဇော်တကာဘုထိုအင်တို့ဖလား၌စီနှင့်ရော၍အပြည့်ထဲသောမုံညက်မိရှုရာနန္တာဘုံနှင့်ပြည့်၍အကြတ်30အချိန်ရှိသောရွှေစွန်းမိရှုရာရစ်ဖို့အသက်ပြိုသောနွားထီးတကောင်တိုးထီးတကောင်အခါမလဲသောတိုးတငယ်တကောင်အပြစ်ဖြေရာရစ်ဖို့စိတ်တငယ်တကောင် မိတ္တဟာယရစ်ဖို့နွားနှစ်ကောင်သိုးငါးကောင်ဆိတ်ငါးကောင်အခါမလဲသောသိုးတငယ်ငါးကောင်တို့ကိုဇုအတာနာတနီလာသည်ပူဇော်လေ၏ငငယ်24မှ29တတိယနေ့၌ဇာဘူးလုံအမျိုးတွင်မင်းဖြစ်သော ဟေလုံသားအေလျဘတ်ဆက်သောပူဇော်တကားဟုမူကားအကြက်တော်အလိုက်တပိတ်တာ30အချိန်ရှိသောငွေအင်းတုံး ခုနှစ်ဆယ်အချိန်ရှိသောငွေဖလားဘောဇင်ပူဇော်တကာဘို့ထိုအင်တုံဖလား၌စီနှင့်ရော၍အပြည့်ထည့်သောမုံညက်မိရှုရာနန္တာပေါင်းနှင့်ပြည့်၍အကျက်တစ်ဆယ်အချိန်ရှိသောရွှေစွန်းမိရှုရာရစ်ဖို့အသက်ပြိုသောနွားထီးတကောင်တိုးထီးတကောင်အခါမလဲသောတိုးတငယ်တကောင်အပြစ်ဖြေရာရစ်ဖို့စိတ်တငယ်တကောင်မိတ္တဟာရရစ်ဖို့နွားနှစ်ကောင်တိုးငါးကောင်စိတ်ငါးကောင် အခါမလဲသောတိုးတငယ်ငါးကောင်တို့ကိုဟေလုံသားအေလျာဘသည်ပူဇော်လေ၏အငယ်30မှ35စတုထာနေ၌ရုဘင်အမျိုးတွင်မင်းဖြစ်သောရှေဒုရသားအေလိဇုရဆက်သောပူဇော်တကာဟုမူကားအကြက်တော်အလိုက်တပိတာ30အချိန်ရှိသောငွေအင်တုံ90အချိန်ရှိသောငွေဖလားဘောဇင်ပူဇော်တကာဖို့ထိုအင်တုံ ဖလား၌စီနှင့်ရော၍အပြည့်ထည့်သောမုံညက်မိရှုရာနန္ဒဘောင်းနှင့်ပြည့်၍အကျက်30အချိန်ရှိသောရွှေစွန်းမိရှုရာရစ်ဖို့အသက်ပြိုသော နွားထီးတကောင်တိုးထီးတကောင် အခါမလဲသောတိုးတငယ်တကောင်အပြစ်ဖြေရရစ်ဖို့စိတ်တငယ်တကောင်မိတ္တဟာယရစ်ဖို့နွားနှကောင်တိုးငါးကောင်စိတ်ငါးကောင်အခါမလဲသောတိုးတငယ်ငါးကောင်တို့ကိုရှေဒုရတာ ဧလိဇုရသည်ပူဇော်လေ၏အငယ်36မှ41ပြင်စမနေ၌ရှိမောင်အမျိုးတွင်မင်းဖြစ်သောဇုရိရှဒေတာရှေလူမြေလဆက်သောပူဇော်တကားဟုမူကားအကြက်တော်အလိုက် တပိတ်တာ30အချိန်ရှိသောငွေအင်တုံ90အချိန်ရှိသောငွေဖလားဘောဇင်ပူဇော်တကားမှုထိုအင်တုံဖလား၌ စီနှင့်ရော၍အပြည့်ထည့်သောမုတ်ညက်မိရှုရာနန္တာပေါင်းနှင့်ပြည့်၍အကျက်တဆယ်အချိန်ရှိသော ရွှေစွန်းမိရှုရာရစ်ဖို့အသက်ပြိုသောနွားတီတကောင်တိုးတီတကောင် အခါမလဲသောတိုးတငယ်တကောင်အပြည့်ဖြေရာရစ်ဖို့စိတ်တငယ်တကောင် မိတ္တဟာရရစ်ဖို့နွားနှကောင်တိုးငါးကောင်စိတ်ငါးကောင်အခါမလဲသောတိုးတငယ်ငါးကောင်တို့ကိုဇူရိရှဒက်သားရှေလူမြေလသည်ပူဇော်လေ၏ အငယ်52မှ59ဆဒမနေ၌ဂတ်အမျိုးတွင်မင်းဖြစ်သောဒွေလတာအေလျာတဆက်သောပူဇော်တကာဟုမူကားအကြတ်တော်လိုက်တပိတ်တာ30အချိန်ရှိသောငွေအင်တုံ90အချိန်ရှိသောငွေဖလားဘောဇင်ပူဇော်တကာဘုထိုအင်တုံဖလား၌စီနှင့်ရော၍အပြည့်ထက်သောမုံညက်မိရှုရနန္ဒဘောင်းနှင့်ပြည့်၍အကြက်30အချိန်ရှိသောရွှေစွန်း မိရှုရာရစ်ဖို့အသက်ပြိုသောနွားတီတကောင်တိုးတီတကောင်အခါမလဲသောတိုးတငယ်တကောင်အပြစ်ဖြေရာရစ်ဖို့စိတ်တငယ်တကောင်မိတ္တဟာရရစ်ဖို့နွားနှကောင်တိုးငါးကောင်စိတ်ငါးကောင်အခါမလဲသောတိုးတငယ်ငါးကောင်တို့ကိုဒွေလတာအေလျာတတိပူဇော်လေ၏အငယ်58မှ53တတ္တမဒီ၌အေဖရင်အမျိုးတွင်မင်းဖြစ်သော အမိဟုတာဧလိရှမာဆက်တော်ပူဇော်တကာဟုမူကားအကြက်တော်လိုက်တပိတ္တာ30အချိန်ရှိသောငွေအင်တုံ90အချိန်ရှိသောငွေဖလားဘောဇင်ပူဇော်တကာဘုထိုအင်တုံဖလား၌စီနှင့်ရော၍အပြစ်ထဲသောမုံညက်မိရှုရာနန္တာဘုံနှင့်ပြည့်၍အကြက်30အချိန်ရှိသောရွှေစွန်းမိရှုရာရစ်ဖို့အသက်ပြိုသော နွားထီးတကောင်တိုးထီးတကောင် အခါမလဲသောတိုးတငယ်တကောင် အပြစ်ဖြေရရစ်ဖို့ စိတ်တငယ်တကောင်မိတ္တဟာယရစ်ဖို့နွားနှကောင်တိုးငါးကောင်စိတ်ငါးကောင် အခါမလဲသောတိုးတငယ်ငါးကောင်တို့ကို အမိဟုတ်တာအေလိရှာမာသည်ပူဇော်လေ၏အငယ်54မှ59အထမနေ့၌မနာရှိအမျိုးတွင်မင်းဖြစ်သောပေဒါဇုရတာဂါမလီလက်ဆက်သောပူဇော်တကားဟုမူကား အကြက်တော်အလိုက်တပိတ်တာ30အချိန်ရှိသောငွေအင်တုံ90အချိန်ရှိသောငွေဖလားဘောဇင်ပူဇော်တကာဘုထိုအင်တုံဖလား၌စီနှင့်ရော၍အပြည့်ထည့်သောမုံညက်မိရှုရာနန္တာဘောင်းနှင့်ပြည့်၍အကြက်30အချိန်ရှိသောရွှေစွန်းမိရှုရာရစ်ဖို့အသက်ပြိုသောနွားထီးတကောင်တိုးထီးတကောင် အခါမလဲသောတိုးတငယ်တကောင် အပြစ်ဖြေရာရစ်ဖို့စိတ်တငယ်တကောင် မိတ္တဟာယရစ်ဖို့နွားနှစ်ကောင်သိုးငါးကောင်စိတ်ငါးကောင်အခါမလဲသောသိုးတငယ်ငါးကောင်တို့ကိုပေဒာဇုရတာဂမလရီလာတီပူဇော်လေ၏အငယ်60မှ65နဝမနေ့၌ဗင်ယမင်အမျိုးတွင်မင်းဖြစ်သောဂီဒိုနီတာအဘိဒံဆက်သောပူဇော်တကားဟုမူကားအကြက်တော်အလိုက်တပိတ်တာ30အချိန်ရှိသောငွေအင်းတို့ 90အချိန်ရှိသောငွေဖလားဘောဇင်ပူဇော်တကာဘုထိုအင်တို့ဖလား၌စီနှင့်ရော၍အပြည့်ထဲသောမုံညက်မိရှုရာနန္တာဘောင်းနှင့်ပြည့်၍အကျက်30အချိန်ရှိသောရွှေစွန်းမိရှုရာရစ်ဖို့အသက်ပြိုသော နွားထီးတကောင်တိုးထီးတကောင်အခါမလဲသောတိုးတငယ်တကောင်အပြစ်ဖြေရာရစ်ဖို့စိတ်တငယ်တကောင်မိတ္တဟာရရစ်ဖို့နွားနှကောင်တိုးငါးကောင်စိတ်ငါးကောင် အခါမလဲသောသိုးတငယ်ငါးကောင်တို့ကိုဂိဒေါနိသားအဘိဒံသည်ပူဇော်လေ၏အငယ်66မှ81ဓာသမနေ၌ဒံအမျိုးတွင်မင်းဖြစ်သော အမိရှဒေသားအဟေဇာဆက်သော ပူဇော်တကာဟုမူကားအကြတ်တော်အလိုက် တပိတ်တာ30အချိန်ရှိသောငွေအင်တုံ90အချိန်ရှိသောငွေဖလားဘောဇင်ပူဇော်တကာဖို့ထိုအင်တုံ ဖလား၌စီနှင့်ရော၍အပြည့်ထက်သောမုံညက်မိရှိုရာနန္တာပေါင်းနှင့်ပြည့်၍အကျက်30အချိန်ရှိသောရွှေစွန်းမိရှိုရာရစ်ဖို့အသက်ပြိုသော နွားတီတကောင်တိုးတီတကောင်အခါမလဲသောတိုးတငယ်တကောင်အပြစ်ဖြေရာရစ်ဖို့စိတ်တငယ်တကောင်မိတ္တဟာယရစ်ဖို့နွားနှကောင်တိုးငါးကောင်စိတ်ငါးကောင်အခါမလဲသောတိုးတငယ်ငါးကောင်တို့ကိုအမိရှဒတ်သား အဟေဇာသည်ပူဇော်လေ၏အငယ်82မှ89ဧကာဒသမနေ၌အာရှာအမျိုးတွင်မင်းဖြစ်သောဩကရန်တာပါဂျေလဆက်သောပူဇော်တကားဟုမူကားအကျက်တော်အလိုက်တပိတ်တာ30အချိန်ရှိသောငွေအင်တုံ90အချိန်ရှိသောငွေဖလားဘောစင်ပူဇော်တကာဖို့ထိုအင်တုံဖလား၌စီနှင့်ရော၍အပြည့်ထည့်သောမုန်ညက် မိရှုရာနန္တာဘောင်းနှင့်ပြည့်၍အကျက်တစ်ဆယ်အချိန်ရှိသော ရွှေစွန်းမိရှုရာရစ်ဖို့အသက်ပြိုသော နွားကြီးတကောင်တိုးကြီးတကောင်အခါမလဲသောတိုးတငယ်တကောင်အပြစ်ပြေရာရစ်ဖို့စိတ်တငယ်တကောင်မိတ္တဟာရရစ်ဖို့နွားနှစ်ကောင်တိုးငါးကောင်စိတ်ငါးကောင်အခါမလဲသောတိုးတငယ်ငါးကောင်တို့ကိုဩကရန်တာပါချေလာတီပူဇော်လေ၏ အငယ်88မှ83ဒွါဒတ်မန်နေ၌နတ်တလိအမျိုးတွင်မင်းဖြစ်သောအင်းနံသာအဟိရဆက်သောပူဇော်တကားဟုမူကားအကြက်တော်လိုက်တပိတ်တာ30အချိန်ရှိသောငွေအင်းတုံ90အချိန်ရှိသောငွေဖလားဘောဇင်ပူဇော်တကားဘုထိုအင်းတုံဖလား၌စီနှင့်ရော၍အပြည့်ထည့်သောမုန်ညက်မိရှုရာနန္တာပေါင်းနှင့်ပြည့်၍ အကျက်တဆယ်အချိန်ရှိသောရွှေစွန်းမိရှုရရစ်ဖို့အသက်ပြိုသောနွားထီတကောင်တိုးထီတကောင် အခါမလဲသောတိုးတငယ်တကောင်အပြစ်ဖြေရရစ်ဖို့စိတ်တငယ်တကောင်မိတ္တဟာယရစ်ဖို့နွားနှကောင်တိုးငါးကောင်စိတ်ငါးကောင် အခါမလဲသောတိုးတငယ်ငါးကောင်တို့ကိုအေနန္တာအဟိယသည်ပူဇော်လေ၏အငယ်84မှ89 ထိုသို့ဣဒရေလအမျိုးတို့၌မင်းဖြစ်သောသူတို့သည်ရစ်ပလင်ကို စီလူးသောနေ့၌အနုမောဒနာပြုเสียဖို့ဆက်သောငွေအင်ဒုံပေါင်း၁၂လုံးငွေဖလားပေါင်း၁၂လုံးရွှေစွန်းပေါင်း၁၂စင်းဒီငွေအင်ဒုံအချိန်ကားတလုံးလျင်တပိတ်တာ30စီငွေဖလားအချိန်ကားတလုံးလျင်80စီရှိ၍ငွေချိန်ပေါင်းက အကြက်တော်အလိုက်အခွက်24ပိတ်တာရှိတည်း မီးရှို့ရာနန္တာပေါင်းနှင့်ပြည့်သော ရွှေစွန်းဆက်နှစ်စင်းအချိန်ကားအကြက်တော်အလိုက်ဆယ်ချက်စီရှိ၍ရွှေချိန်ပေါင်းကားတပိတ်သာ20ရှိသည်မီးရှို့ရာရစ်ဖို့ဘောဇင်ပူဇော်တကာနှင့်တကွနွားပေါင်း12ကောင်တိုးထီ12ကောင်အခါမလဲသောတိုးတငယ်12ကောင်အပြစ်ဖြေရာရစ်ဖို့စိတ်တငယ်ပေါင်း12ကောင်မိတ္တဟာရရစ်ဖို့နွားပေါင်း 24ကောင်တိုးထီ60စိတ်ထီ60အခါမလဲသောတိုးတငယ်60ရှိသည်ဤ၍ကရစ်ပလင်ကို စီလူသောနောက်အနုမောဒနာပြုဖို့ဆက်သော ပူဇော်တကားပေသည်မောရှိသည်ဖျားသခင်ကိုရှောက်ခြင်းဟံပရိသတ်စည်းဝေးရာတဲတော်တဲသို့ဝင်သောအခါခေရုပင်နှစ်ပါးချမ်းမှတက်တေခံချက်တစ်တံအပေါ်၌တင်သော အဖုံးအထက် ဘုရားသခင်ခေါ်တော်မူသံကိုမောရှေသည်ကြား၍ထူးလေ၏။